တောင်းတောင်းတောင်းလေးဆိုတော့လောက်ပါအဲ့ဒါလေးကြည့်ပြောမှလည်းစီစဉ်တကယ်ရင်ကျေးမှုရင်းနဲ့ဂျုံတဲ့အခါမျိုးမှာလူဖြစ်ရဂျိုးနဲ့ကိုယ်တို့စိတ်ထားသုံးပါလို့အပြည့်နဲ့စားခြင်းတန်ရှင်းရင်ကျေးနုညနှစ်သက်ဖွယ်ရဖြစ်ဖို့ရအတွက် လူတိုင်းမှာအရေးကြီးပါတယ်အဲဒါကတော့ကုဏုစိတ်ဓာတ်သုံးပါးလုံးပြည့်နာစာကင်တန်ရှင်းစေတဲ့ညီကြီးနူးညံ့နှစ်သက်ဖွယ်ရာဖြစ်စေနိုင်တဲ့ဒီလသမารီပညာအကျင့်သိက္ခာတို့ကိုပြည့်စုံကြည်နပ်လောက်တဲ့ဒီအထောက်ကြဖို့ပါပဲဒီလာလည်းပြည့်စုံရမယ်တမာရီလည်းပြည့်စုံရမယ်ပညာလည်းပြည့်စုံရမယ်အကျင့်သိက္ခာ၃ရလုံးပြည့်စုံအောင် အထုရမယ်လို့ဒီဆိုလိုပါတယ်အဲ့ဒီကျင့်သိက္ခာ၃မျိုးတည်းကရှိဥစွာတီလစိတ်ခါကိုအရင်ကျင့်သုံးရမှာပါအဲ့ဒီစီလစိတ်ခါလည်းပဲလူကြောင့်များကျင့်သုံးရတဲ့စီလစိတ်ခါနဲ့ရှင်ရဟန်းများကျင့်သုံးရတဲ့စီလစိတ်ခါရယ်လို့နှမျိုးရှိပါတယ်အဲ့ဒီနှမျိုးတွေက ထို့ကြောင့်မြတ်ကျင့်သုံးရမယ်သီလစိတ်ခါကတော့အနည်းဆုံး၅ပါးသီလပါပဲ၅ပါးသီလဆိုတာတတ်မှုမှရှောင်ရတယ်ခိုးမှုမှရှောင်ရတယ်မိစ္ဆာစာရကာမမှုမှရှောင်ရတယ်လိညာပြောခြင်းမှရှောင်ရတယ်မူရည်စေဝါတောက်ရှူခြင်းမှရှောင်ရတယ်ဒီရှောင်ခြင်းမွေးချက်၅မျိုးကရှောင်နိုင်ရင်ပဲလူများမှာကိုမှုလုံးမှုတွေစင်ကြယ်ကိုယဉ်ကျေးမှုကိုနုညံ့သိမ်မွေးမှုနဲ့ ကိုနှစ်သက်မြတ်လို့ဝေရလေးတွေဖြစ်ပါပြီ။ဒီလောက်ဆိုလို့ရှိရင်လည်းတော်တော်ချင်းမှုစီကကောင်းလာပါပြီအခြေခံလည်းကောင်းပါပြီ။အဲ့ဒီငါးပါးသီလကတော့လူတိုင်းအဖို့အမှန်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့လူစည်းကမ်းဖြစ်နေလို့ပါပဲ။လူစည်းကမ်းလူကျင့်ဖို့ဗုဒ္ဓသာသနာဝင်များတာမဟုတ်ပါဘူးအခြားဘာသာဝင်နဲ့ဘာသာမဲ့ ပုဂ္ဂိုလ်တိုင်းလူသားပြီးသားတဲ့ပုဂ္ဂိုလ်တိုင်းသို့မဟုတ် လူသားပြီးသားလိုတဲ့ပုဂ္ဂိုလ်တိုင်းအခြေခံပြည့်စုံအောင်ကြည့်ရမယ်လူချင်းကိုဖြစ်လို့ပါပဲအဲ့ဒီလူချင်းဟာလက်တွေ့ကျင့်သုံးသူရဲ့လူအည်သွေးနဲ့လူအစဉ်တန်းကိုမြင့်တင်တတ်မှပိုင်းခြားပြီးတဲ့စံတစ်ခုပါပဲအဲ့ဒီအခြေခံ၅ပါးတိလိုက်ပြည့်စုံလို့ရှိရင်အခြေခံလူနဲ့တူတဲ့လူဖြစ်ပြီးတော့ လူစင်တန်းအခြေခံမြင်မှပြီးတော့မရှိလို့ရှိရဲ့လူလို့ဆိုရပေမဲ့လို့လူနဲ့မတူသူလူစင်တန်းနှိမ့်ကြသူလို့ဆိုရပါတယ်ဒါကြောင့်လူတိုင်းလူစည်းကမ်းနဲ့အညီဒီ၅ပါးသီလတော့ပြည့်စုံပါတယ်ဒီလောက်ဆိုလို့ရှိရဲ့သမာဓိစိတ်ခါနဲ့ပညာစိတ်ခါလည်းပဲအားထုတ်လို့ဖြစ်နိုင်ပါပြီ ဒါပေမဲ့လို့အခုလိုအမြဲတမ်းတရားထုတ်ရာဌာနမှာတော့၅ပါးသီလဆိုလို့ရှိရင်တော့အခြေခံလောက်ပဲရှိပါသေးတယ်အခြေခံနဲ့မြင့်မလို့ရှိရင်တာပြီးတော့ကောင်းပါတယ်အဲ့ဒါတွေကတော့အကြောထေမကသီလလည်းပဲပြည့်စုံအောင်ရှင်းသုံးနိုင်ပါတယ်တရားမှာတဆင့်ဆက်ပြီးတော့အထင်ကြီးကဥပ္ပစရသီလဆိုတာပါလေဒါလည်းရှင်းသုံးနိုင်ပါတယ်တရားမှာတဆင့်ဆက်လိုက်လို့ရှိရင်တော့လူများမှာဆိုလို့ရှိရင်အမြင့်ဆုံး ီလကတော့10ပါးသီလပါပဲပြည့်တဲ့၃မျိုးတည်းကအာဇီဝထင်မကသီလဆိုတာကတော့မှန်ကန်တဲ့အတမွေးဝမ်းကြောင်းမှုနောက်ဆုံး၈ခုထားပြီးတော့နံပါတ်၁ကစပြီးတော့ရည်တွက်လို့ရတဲ့၈ခုသီလပါပဲအဲ့ဒါတွေကတော့၅ပါးသီလတွေကပထမရှေ့ပိုင်း၃ပါးတော့အတူတူပါပဲ ပြီးတော့လေးခုမြောက်ကလည်းမုဆဝါဒဆိုတာပေါ့လေဒါလည်းပဲအတူတူပါပဲထူတာကတော့နှုတ်ပိုင်းဆံရကနောက်ထပ်၃မျိုးထပ်ပြီးတော့တိုးပါတယ်အဲ့ဒါတွေကတော့ရန်တိုက်မိဖြစ်တဲ့စကားမျိုးရှောင်ရတယ်ရိုင်းစိန်ကြမ်းတမ်းတဲ့စကားမျိုးပြောဆိုရှောင်ရတယ် အနှစ်မဲ့အတိပ္ပယ်မရှိတဲ့စကားမျိုးရှောင်ရတယ်နှုတ်ပိုင်းဆိုင်ရာကနောက်ထပ်၃မျိုးတတ်တူတော့အလုံး9မျိုးဖြစ်သွားပါတယ်အမှန်အဲနောက်ထူးခြားတာကတော့အတမွေးရောက်မှန်ရမယ်တဲ့သူတို့ဘာမနှိပ်စက်တဲ့ဒုက္ခမပေးတဲ့ရှာမိမှုမျိုးပေါ့လေတရားတဲ့ရှာမိမှုမျိုးကိုယ်မှလည်းပဲကြင်ဝမပြည့်သူတို့ဘာလည်းပဲကိုယ်အတွက်နဲ့မထိခိုက်မနစ်နာစေတတ်တဲ့ အတဘူးဝါကြောင့်ရှာမိမှုမျိုးပေါ့လေအဲ့ဒါမျိုးရှိရမယ်ဒီမှာအားလုံးပေါင်းလိုက်လို့ရှိရင်တော့ရှင်မျိုးဖြစ်ပါတယ်ဒီမှာအဲ့ဒီအာဇီဝဓမ္မကစီလပြည့်စုံကလူများမှာလုံးဝဖက်ဖက်ကကိုနှုတ်တန့်စင်တယ်လို့ဒီလိုဆိုပါတယ်တန့်စင်တော့ယဉ်ကျေးနူးညံ့နှစ်သက်ဖွယ်ရဖြစ်တယ်လို့ဒီလိုအဆိုမိတ်ရှိပါတယ်ဟုတ်လဲဟုတ်ပါတယ်ဒါတော့ ယခုလိုအစစ်မြင့်တဲ့လက်တွေ့သတိပ္ပံဘာဝနာတရားတွေအထောက်ရမှာတော့လူကြောင်များမှာငါးပါးသီလလုံလောက်တယ်လို့ဆိုပေမဲ့လို့ပုံမိုးပြီးတော့သီလအစစ်မြင့်တင်ပြီးတော့အထောက်လို့ရှိရင်ပို့ပြီးတော့အကျိုးရှိနိုင်တာမို့လို့အာဇီဝဓမ္မကငါးပါးသီလလို့တင်မဟုတ်ဖ ೇನೆ အာဇီဝဓမ္မကသီလတချို့ကျမ်းမာရင်ပြည့်စုံတဲ့ပုဂ္ဂိုလ်များစောင့်ထိုင်နိုင်ပါတယ် ဒါပေမဲ့လို့အခုလိုအများနဲ့တရားထုတ်ရဌာနမှာတော့၈ပါးဥပုသ္တိလပို့ပြီးတော့ကောင်းပါတယ်နော်ဥပောစထဆိုတာအစာမစားဘဲနဲ့နေတာပြီးတော့မိမိရဲ့စိတ်အသိဉာဏ်ပွားအောင်လို့ပေါ့လေအကျင့်မြတ်နဲ့နေတဲ့သီလမျိုးအဲဒါဥပောစထခေါ်ပါတယ်အဲဒါကတော့အလုံးသိကြတဲ့အတိုင်းအခုစောက်တီဆောင်စောက်တီလိုက်တဲ့သီလပါပဲဟွန်းငါးပါးသီလတွေက ရှေ့ပိုင်းနှမျိုးကတော့အတူတူပဲကာမတိဝိစာစရနေရာမှာအပရမစရိယအစာထိုးလိုက်တာပါပဲစာထိုးပြီးတော့နောက်ထပ်၃မျိုးတိုးရတာထူပါတယ်ကာမတိဝိစာစရကတော့ကိုမပိုင်မဆိုင်တဲ့ကာမကိစ္စတွေလွဲမှားစွာမတရားပြုကျင့်ခြင်းမှရှောင်ကျင်ပြီးတော့အပရမစရိယတော့ကိုပိုင်တဲ့ဟာတော့ရှောင်ထားတာသူကတာပြီးတော့မြင့်မြတ်ပါတယ် နောက်ထပ်၃မျိုးကတော့နိလွဲ့ညာစွာစားခြင်းမှာရှောင်ကျင်တာ၃မျိုးကတ်စုတီးမုံမှုခေါ်တဲ့အပြောပါလိုက်စားခြင်းလှပ်ပြင်းခြင်းမှာရှောင်ကျင်တာ၃မျိုးနဲ့မြင်သောနေရာခန္ဓာဆံပြသောအိယာနေရာဒီမှာနေထိုင်ခြင်းမှာရှောင်ကျင်တာ၃မျိုးအဲ့ဒီ၃မျိုးပေါင်းစပ်တဲ့ရှင်မျိုးဖြစ်သွားပါတယ်အဲ့ဒါအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့ဥပ္ပစတသီလပါပဲအဲ့ဒီသီလကိုမကြိုးရမညှိုးရအောင်ထိမ့်သိမ်းဆောက်ရှောက်နေရင် တာပြီးတော့ဂုဏ်လူမှုတွေစင်ကြယ်ကိုရင်ကျမှုနှုတ်ရင်ကျမှုတွေတာပြီးတော့ရတော့ပါတယ်ပုံမူပြီးတော့လည်းပဲချင်းမဝယ်ကုန်နဲ့လည်းပြည့်စုံသွားပါတယ်ဆေဘာတိလာဆိုတာကတော့ရှစ်ပါးတဲ့ကခုနှစ်ခုမြောက်တိတ်ခါဘုတ်ကိုနှစ်ပိုင်းခွဲလိုက်လို့ရှိရင်တိတ်ခါဘုတ်ကိုခုဖြစ်သွားပါတယ်နှစ်ပိုင်းကတော့ကဆုတိမုတ်ကိုခေါ်တဲ့အပြောပါလိုက်စားခြင်းဆိုတာတိတ်ခါဘုတ်တစ်ခု အဲကရှောင်ကျင်ခြင်းမှာသိခါဖို့တခုပြီးတော့ခန္ဓာကိုယ်အလှပြင်းခြင်းမှရှောင်ကျင်ခြင်းသိခါဖို့တခုပေါ့လေအဲရှစ်ပါးလုံးကတခုတည်းလောက်ထားတဲ့သိခါဖို့ကိုဆယ်ပါးရောက်တဲ့ခါကျတော့နှစ်ခုခွဲလိုက်တဲ့ခါကျတော့အလုံးသိခါဖို့ပေါင်း9မျိုးရှိသွားပါတယ်နောက်ထပ်အသေးတိုးတာကတော့ရွှေငွေရွှေငွေနဲ့လှုပ်ထားတဲ့လက်ဝလက်စားအယောင်ဝယ်ပြုတ်လုပ်တဲ့အခါမှာအသုံးချနိုင်တဲ့ မဏီပေါ့လေဒီမှာငွေပေါ့အဲ့ဒါတွေကကင်ခံရင်ตายရခြင်းမှရှောင်ကျင်တာပေါ့လေအဲ့ဒီတိခါဘုတစ်ခုပဲထပ်တူရတာပါပဲအဲ့ဒါဆေဘာတိလာပါပဲအဲ့ဒီဆေဘာတိလာကိုမကြိုးရမညိုးရအောင်တိမ့်သိဆောက်ရှောက်နေရင်အလောလောตายပြီးတော့ပေါ့လေကိုယ်လုံးလေးစင်ကြဲကိုရင်ကျုံနှုတ်ရင်ကျုံဒီตายပြီးတော့ရသွားပါတယ်သူတစ်ဖြင့်စိတ်ဆွမ်းနဲ့ညံဆွမ်းအားတိုးမြင့်ပြီးတဲ့အခုလိုအရှင်းမြင့်တဲ့တရားတွေအထုတ်ရမှာ ရွှေငွေလွတ်ပြီဆိုလို့ရှိရင်ရွှေငွေကကာမဂုဏ်ဖြစ်စေနိုင်တာမို့လို့ကာမဂုဏ်ကင်းအောင်စိတ်တည်ရင့်ကျက်ပြီးတော့ခန္ဓာရှိအောင်အထုတဲ့ပုဂ္ဂိုလ်တွေဖို့ရတာပြီးတော့ကောင်းပါတယ်ဒါပေမဲ့လို့ခေအားလျော်စွာရွှေငွေပြီးတော့အယောဝင်မှာတုံးတဲ့မဏီဒါကတော့မကင်းစကောင်းတာမဟုတ်လို့အဲ့ဒီတိတ်ခတ်ဘောတော့ဓမ္မတော့တိတ်လွယ်လိမ့်မယ်မထင်ဘူး ပြောခဲ့တဲ့သီလတွေတဲက၅ပါးသီလကတော့အခြေခံရိုးရိုးသီလအဇဝထမကသီလကတော့အဲ့ဒါတွေတာပြီးတော့ကောင်းတဲ့သီလ၈ပါးသီလကတော့အဲ့ဒါတွေအဲအဇဝထမကသီလကတော့ရိုးရိုးကောင်းတဲ့သီလပဲကောင်းတဲ့သီလ၈ပါးသီလကတော့တာ၍ကောင်းတဲ့သီလဖြစ်ပြီးတော့၁၀ပါးသီလကအကောင်းဆုံးသီလပေါ့လေအခုပြောခဲ့တဲ့အမျိုးအစားတွေတဲက ရှင်းပါသီလကတော့တာရီကောင်းတဲ့သီလဆိုတော့ဒီလောက်ဆိုတော့လုံလောက်ပါပြီအဲ့ဒါမညှိုးရမညှိုးရအောင်ထိမ့်သိဆောက်ရှောက်နိုင်ရင်လူများမှာသီလဥစုတ်တိပေါ့လေသီလတွေစင်ကြဲပြီးတော့ဓမ္မတိပညာတရားတွေတုမြင့်ရမှာပေါ့လေအခြေခံကောင်းသွားပါပြီဆောက်ဥဆောက်တော့မယ်ဆိုလို့ရှိရင်အုံမြစ်ကခိုင်မှုအရေးကြီးတာဟုတ်ဒါလို့ဆိုရင်အုံမြစ်တော်တော်လေးခိုင်သွားပါပြီ ရှင်ဟန်တီလာဆိုတာရှင်ဟန်များမှာတော့ရှင်ဟန်တီလာပါပဲမလို့ကောင်းမပြောကောင်းနဲ့ပြည့်ညက်ချက်တွေကရှောင်ကျင်းနေတာဒါမျိုးမလုပ်ခွင့်နဲ့ဆိုမလုပ်နဲ့မလုပ်ဖက်နေဒါမျိုးမပြောနဲ့ဆိုမပြောပဲနေအဲ့ဒါလိုမလုပ်ကောင်းမပြောကောင်းနဲ့ပြည့်ညက်ချက်ဒါမျိုးချက်တွေကရှောင်နေတဲ့၍ရှင်ဟန်များမှာကိုမှုနှုတ်ဘူးလေးစင်ကြဲကိုရင်ကျဲမှုနှုတ်ရင်ကျဲမှုတွေကိုနုညနှစ်သက်ဖွယ်ရည်ဖြစ်ပြီးတော့ ရှိမှုဝယ်ကုံနဲ့ပြည့်စုံပြီးတော့တမာတိပညာတရားတွေအထုတ်နိုင်လောက်အောင်အခြေခံကောင်းသွားပါပြီအခုပြောခဲ့တဲ့ဟာတွေကတော့လူကြောင်များကျင့်သုံးရမယ်တီလနဲ့ရှင်ရဟန်းများကျင့်သုံးရမယ်တီလပြီးသွားပါပြီအဲ့ဒီစီလသိက္ခာကိုတော့ခေအမြင်နဲ့ကြည့်လို့ရှိရင်တချို့ဟာတွေကတော့ခေမမီဘူးလို့ဒီလိုထင်ကြပါပဲသိက္ခာဘု ညာချက်တွေဆိုတာဥနည်းတွေဆိုတာသူကစာရှိတဲ့တိုင်ကျင့်ရတာတိုင်းပြည်တွေမှာအားလုံးနိုင်ငံသားတွေအလိုက်နာရတဲ့စည်းကမ်းတွေဆိုတာရှိပါတယ်ဥပဒေတွေအဲဒီတိုင်းပြည်တွေမှာလည်းပဲမြို့တွေနယ်တွေမြို့တွေအသီးသီးရှိပါတယ်ဒီမြို့လိုက်နယ်လိုက်မြို့လိုက်သတ်မှတ်ထားတဲ့စည်းမီးတွေဆိုတာရှိပါတယ်ဒါတော့အဲ့ဒီနယ်ထဲမှာနေပြီဆိုလို့ရှိရင်တော့ အဲ့ဒီနယ်ရဲ့စီကံတိုက်ပြည်ရဲ့စီကံနယ်ရဲ့စီကံမြို့ရဲ့စီကံလိုက်နာမယ်မလိုက်နာနိုင်လို့ရှိရင်မနေပဲနေဖို့ပဲဝေဖန်မှုတော့မလို့ခင်မှုပါဘူးဆိုဝေဖန်မှုမလို့မနေနိုင်ရထွက်သွားပဲဒီလက်သိခါလည်းဒီတိုင်းမှာပဲဟမ်ဘုရားကလူတွေအကျိုးကြည့်ပြီးတော့ဆိုပါတဲ့ အကျင့်ဆိုးတွေကလည်းပဲကင်းပြီးတော့ကောင်းမြတ်တဲ့အကုန်လုံးအမှုအပြုမှုတွေရင်ကျက်တဲ့အပြုမှုတွေဖြစ်ဖြစ်သွားကရုဏာထားပြီးတော့ဟောကြားတဲ့ဟာတွေဆိုတော့အခုခေတ်အခြေအနေနဲ့ကင်းမမီဘူးလေးပါလေးစင်ကြီးတက်လို့တော့မရဘူးသူကတော့ဒါကတော့ကျင့်သုံးရတော့တာပဲသူကတော့တတ္တတရားနဲ့ကျင့်သုံးရတော့တာပါပဲကိုကမကျင့်သုံးနိုင်လို့ရှိရင်မကျင့်ပဲနေဖို့ပဲရှိတော့တာပဲဒါပဲအဲဒီနေ့တည်းရောက်ပြီဆိုလို့ရှိရင်ဒီစည်းကမ်းတိုင်းလောက်ရတော့တာပဲဒါ သို့သောအာနာနဲ့တော့မဟုတ်ပါဘူးကရုဏာနဲ့ပါပဲဓမ္မကျင့်သုံးရင်ကျင့်သုံးလို့အကျိုးရှိတာပဲဓမ္မအဲဒါတော့အရေးကြီးပါတယ်ဓမ္မဒီလားတော့ဒီလားအလေးကရုပြုရပါတယ်အလေးကရုမပြုနိုင်ဘူးဆိုလို့ရှိရင်တော့ဟိုအစာနဲ့မกินနိုင်တဲ့ပုဂ္ဂိုလ်ကြီးအစာစားရမှအစာပြီးအင်အားပြည့်တင်ကြမှာရေးရတာမဟုတ်လို့အဲ့ဒီအစာကလည်းပဲပါဇက်ကနေခဏဘောက်ကနေတွင်းရတာကိုခဏဘောက်မရှိဘူးဆိုလို့ရှိရင်အစာတွင်းလို့မရဘူး တခြားတဏှာသွင်းလို့တော့ဖြစ်တော့ဖြစ်တော့တယ်ဒါပေမဲ့သဘောမကျဘူးခဏမောက်ကရှိတော့ရှိပါရဲ့တော့အနာစာတွေဖြစ်နေလို့ရှိရင်လည်းသွင်းလို့တဲမလွယ်လာဘူးဒီတော့ခဏမောက်လည်းပဲရှိရမယ်အနာစာတွေကင်းပြီးတော့လည်းနေရမယ်ဒီမှာဒါမှကိုယ်လိုရှိတဲ့အစာတွေခဏမောက်ကနေသွင်းပြီးတော့ခန္ဓာကိုယ်မှာအကျိုးပြုနိုင်ပါတယ်ဒီမှာအဲ့ဒါပဲဒီတော့ဒီလားဟာအစာစားတဲ့ခါမှာ တွင်းပေါက်ပါဇက်ပေါက်နေတူတယ်ဆိုတာကိုလေကောင်းသဘောပေါက်နားလည်ပြီးတော့ပါဇက်ပေါက်တစီရှိနေဖို့ပါဇက်ပေါက်အနာမရှိဖို့အတွက်အရေးကြီးတယ်ဆိုတာပေါ့လေအဲ့ဒါတော့နားလည်ဖို့ပါပဲအခုပြောခဲ့တဲ့လူကြောင့်ဆိုင်ရာသီလနဲ့ရှင်ရန်ဆိုင်ရာသီလပေါ့လေမိမိတို့ဟာမကြိုးရမညှိုးရအောင်ထိမ့်သိမ်းစောင့်ရှောက်နိုင်ရင်ကုမှုတွေနှုတ်မှုတွေစင်ကြယ်ကိုရင်ကျိုးနှုတ်ကြည့်မှုတွေရပြီးတော့อืม အမှန်ကိုမြတ်တို့ချစ်ခင်ဖွယ်ရာဂုံနဲ့ပြည့်စုံပြီးတော့အာရဝယ်ဖြစ်ပါတယ်ဒါပေမဲ့လို့တိတတက်တဲ့နဲ့ကတော့ကိုမှုနောက်မှုလို့သာစင်ကြယ်ပြီးတော့ကိုရင်ကျေးမှုနှုတ်ရင်ကျေးမှုလို့သာရပြီးတော့စိတ်ရင်ကျေးမှုနဲ့အတိညာကတော့သူကိုယ်နဲ့ကတော့ဘာမှမတတ်နိုင်သေးပါဘူးအခြေခံတက်တဲ့လောက်ပဲရှိပါသေးတယ်ဒီတော့စိတ်ရင်ကျေးမှုနဲ့အတိလိမ္မာတွေဖြစ်သွားဖို့ရာအတွက်နောက်ထပ် သမာဓိပညာတရားတွေအထောက်အပါသေးတယ်သမာဓိသိက္ခာပညာသိက္ခာတွေအထောက်အပါသေးတယ်ဆိုလိုတာကတော့သီလသိက္ခာတက်တဲ့နှကတော့ကိုမှုနှုတ်မှုတာစင်ကြယ်ပြီးတော့အဲစိတ်ပိုင်းဆိုင်ရာနဲ့ပညာပိုင်းဆိုင်ရာဘာမှမထူးသေးဘူးလို့ဒီလိုဆိုလိုတယ်အဲသီလပြည့်စုံတော့လူလူနဲ့တူတဲ့လူတော့ဖြစ်သွားပြီဒါပေမဲ့လို့ကိုယ်နဲ့နှုတ်နဲ့တည့်ရမကျွလုံရင်မလို့ စိတ်နဲ့တော့သွားပြီးတော့ကျุလွန်စော်ကားတတ်တယ်အဲ့ဒါလို့ဆိုလို့ရှိရင်စိတ်နေစိတ်သားဟာအစင်တာနှိမ့်ကြတယ်အတိညာမပြေသေးဘူးဆိုလို့ရှိရင်စိတ်နဲ့တော့မှကျุလွန်တဲ့အပိုင်းထိလည်းရောက်သွားနိုင်သေးတယ်အဲ့တော့အတိညာပြည့်စုံသွားလို့ရှိရင်စိတ်နဲ့တော့မှကျุလွန်တဲ့အပိုင်းထိမရောက်ရအောင်ပေါ့လေအထုတတ်ဆင်အောင်ဆိုပြီးတော့သမာဓိပညာတရားတွေအထုရပါတယ်တော့အထုလို့အထုတဲ့လောက်ကိုယ်မှစိတ်နေစိတ်ထားနဲ့အတိညာနေထူးခြားဖြစ်လာပြီဆိုရင် တီလနဲ့အခြေခံလူနဲ့တူတဲ့လူဖြစ်တဲ့အပေါ်မှာစိတ်နဲ့စေတနဲ့တိညာမြင့်မလာတဲ့အခါကျတော့လူထက်လူတဲ့လူရဲလို့ဖြစ်လာပြီဆိုလို့ရှိရင်ဒီလနဲ့ပြည့်စုံပြီးတော့လူနဲ့တူတူဖြစ်ရမယ်စိတ်နဲ့စိတ်ဓာတ်နဲ့အသိဉာဏ်နဲ့မြင်မပြီးတော့လူထက်လူဖြစ်ဖို့အရေးကြီးတယ်ဆိုတာပေါ့လေအဲ့ဒါလည်းသဘောပေါက်နားလည်ထားဖို့ပါပဲအဲ့ဒီလိုလူထက်လူဖြစ်ပြီးတော့လူအစဉ်တန်းကဘယ်ခံမျိုးမှ နှိမ့်ကြတဲ့အနေမျိုးမရောက်ရအောင်မို့လေအခုလိုအစင်းမြင့်တဲ့သတိပ္ပံဘာဝနာတရားတွေအားထုတ်လို့စိတ်နေစိတ်ဓာတ်နဲ့အတိညာဏ်လေးပေါ့လေအခြေခံဆက်ပြီးတော့စဉ်စဉ်စဉ်စဉ်တို့ပြီးတော့နောက်ဆုံးရင်းကျက်ပြည့်စုံပြီးတော့ဖြစ်ပြမစအငိမ့်ဓာတ်ကိုအရိယမညာဘူညာနဲ့မျက်မှောက်ပြုသိသွားတဲ့အခါလူအဖြစ်နဲ့ဘုရားမြတ်စွာယဉ်ကျေးမှုတရားကြီးနဲ့တွေ့ကြုံရယူနှတ်သွားပါပြီအဲဒီလိုတွေ့ကြုံရယူနှတ်ရေးအတွက် ဆက်လွန်တော်မူလေတဲ့အနန္တကြီးစုရှင်ပါစီဆရာတော်ဘုရားကြီးကအခြေခံကိုကြည့်သီလတွေပြည့်စုံပြီးတော့စိတ်နေစိတ်ဓာတ်နဲ့အတိညာပပုံပယ်နည်းတိုးမြင့်ပေးရတယ်ရင့်ကြအောင်ပြုလုပ်ပေးရတယ်ပြည့်စုံပြုလုပ်ပေးရတယ်ဆိုတဲ့အချက်နဲ့စပြီးတော့လက်တွေ့သတိပဋ္ဌာန်လုပ်ငန်းစဉ်တရားတွေဟောကြားခဲ့ပါတယ်အဲဒီဟောကြားတဲ့အချက်တွေယူသေးစွာနာယူမှတားပြီးတော့စိတ်ဓာတ်တွေဖွံ့ဖြိုးအတိမှန်နေအခြေခံစပြီးအစဉ်စဉ်တိုးအောင်ကြိုးစားပွားများအထောက်ကြဖို့ပါပဲ။ အဲ့ဒါကတော့တရားတွေဖွင့်ပြပါလိမ့်မယ်အခုဆင်းနေမှာမဟုတ်လား as human being ဒါသာနဲ့အခုလူရှိရတဲ့တရားရတာတွေအပြည့်အဝခံစားနိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့တရားဖွင့်ပွဲအဆုံးသတ်လိုက်ပါတယ်